ဒီနေ့ကတော့ဘုန်းကြီးမြောင်ဆရာစခန်းတရားပွဲစခန်းသိမ်ပွဲနဲ့ကံကောမြိုင်သာသနာ့ပစာသင်တန်းကိုတစ်နှစ်အတွင်းလှူဒန်းထားကြတဲ့တရားဓမ္မများစုပေါင်းပြီးတော့ရေစချတဲ့ပွဲအဲ့ဒါအကျဉ်းချုပ်ပြီးတော့ဘုန်းကြီးတရားနည်းနည်းဟောပေးမယ်မှတ်သားစရာလေးတွေဖြစ်အောင်1360ခုနှစ်ကဆုလဇန်နှစ်ရက်လားကဆုလဇန်3ရက် မြန်မာနှစ်ဆန်းတရနေ့ငါကောမြိုင်သာသနာ့ဤသာတွင်းရှိ မနောမယဗရမယသိန်တော်ကြီး၌ဟောကြားသောကံစွမ်းရည်တရားတော်တဲ့ကံအကြောင်းနဲ့ဆက်စားပြီးတော့တရားနည်းနည်းဟောပေးမလို့အဲ့ဒီတရားကို မဟောမီရှိဥစွာတိုက်တွန်းတဲ့တရားပြုပြင်စရာတရားလေးတွေနည်းနည်းဟောပေးမယ်ဘုန်းကြီးတို့တရားဓမ္မများ နေ့စဉ်နေ့တိုင်းမိမိတို့နိစ္စယနိစ္စယလက်လှမ်းမိရမိရဒီမှာဒါနာကုသိုလ်ပြုတယ်သီလကုသိုလ်တွေပြုတယ်ဘာဝနာကုသိုလ်တွေပြုတယ်အခြားအခြားသာသနာရေးကုသိုလ်တွေပြုတယ်လူမှုရေးကုသိုလ်တွေပြုရတယ်ပြုကြတဲ့အခါမှာရှုထောက်တွေအမျိုးမျိုးရှိကြတယ်လောကလူတွေဟာကြီးစရာရှိတာကိုကြီးကြတယ် ကြည့်တယ်ဆိုရှင်မြင်ကြရတယ်ကြည့်တော့မြင်ရတာကိုအဲ့ဒါလို့ကြည့်လို့မြင်တဲ့အခါမှာကြည့်စရာဝတ္ထုကတခုတည်းရှိစေကမူမြင်တဲ့လူတွေကအများကြီးရှိပြီမဲ့ကြည့်စရာဝတ္ထုတခုတည်းရှိ냐တော့လဲပဲမြင်တဲ့ပုဂ္ဂိုလ်ရဲ့အစွမ်းတတ္တိပါမဏကိုအကြောက်ကြည့်ပြီးတော့တယောက်နဲ့တယောက်ဟာမြင်ချင်းတူချင်းမှတူတယ် ကြည့်စရာကတော့တစ်ခုပဲကြည့်ရှုရတဲ့ပုဂ္ဂိုလ်တွေကအများကြီးဆိုတော့ဒီတစ်ခုတည်းသောအရာဝတ္ထုကိုဝိုင်းကြည့်ကြတဲ့အခါမှာအမြင်ချင်းတူချင်မှတူတယ်တယောက်ကတစ်မျိုးဟိုတယောက်ကတစ်မျိုးဒီလိုမြင်ချင်းခြားနားကြသဘောတရားလည်းပဲမိမိရဲ့အသိဉာဏ်ဘုဒ္ဓတကိုအခြေခံပြီးတော့မိမိရဲ့တွေးတော့ဆင်ခြင်မှုတရားအနေနဲ့ အမြင်ချင်းကွဲပြားတဲ့သဘောတရားပါပဲဥပမာကြီးဘာနဲ့တူသလဲဆိုတော့ဘုန်းကြီးတို့အမြဲတမ်းသုပြုနေကြတဲ့လက်နှိပ်ဓာမီးရဲ့အလင်းရောင်နဲ့ပင်ဘောဥတွေယထဥတွေမှာတတ်ဆင်ထားတဲ့ဖလိုက်မီးရဲ့အယောင်ဟာအလွန်တရာချမ်းသာတကယ်သူပဲကြီးစုသူပုဂ္ဂိုလ်တို့ရဲ့တရားစွမ်းအတ္တတိအသိဉာဏ်ပညာစွမ်းအတ္တတိဘုဒ္ဓတတရားတွေကိုခြေခံပြီးတော့မြင်ရတဲ့အခါမှာသူ့အမြင်နဲ့သူကိုယ်အမြင်နဲ့ကိုယ်ရှိကြတယ် တဘာဝတရားတစ်ခုကိုရှုမြင်ကြတဲ့အခါမှာတော့အခုတရားအထုတဲ့ပုဂ္ဂိုလ်တွေကြတော့ခုပြောတဲ့အတိုင်းပေါ့ယုံနိုင်ရတဘာဝတရားတွေကိုသူလည်းမြင်ကြတယ်ငါလည်းမြင်ကြတယ်အကြောင်းတရားအကျိုးတရားဖြစ်ပုံသူလည်းမြင်ကြငါလည်းမြင်ကြဖြစ်ပေါ်နေတဲ့သင်္ခါရယုံနာတရားတွေဟာပျက်စီးပြိုကွဲသွားတာကိုလည်းပဲသူလည်းမြင်ငါလည်းမြင်မြင်ကြရတယ်သို့တော်လည်းပဲခုနပြောရတဲ့အတိုင်းလက်နှိပ်ဓာတ်မိရဲ့အလင်းရောင်တဲ့ယထာဥတွေသင်္ဘောဥတွေမှာတတ်ထားတဲ့ဆက်လက်မိရဲ့ အယောက်ဟာခြားနာတကယ်သူပဲအသိချင်းခြားနာတယ်အဲဒါလိုအသိချင်းခြားနာတာဟာအခြေခံသဘောဝတရားအမာခံဖြစ်တဲ့သီလပေါ်မှာတည်ဆောက်ထားတဲ့သမာဓိစွမ်းအင်အမာခံသီလတရားပါပဲယုတ်ကြီးမြန်မာအမာခံတရားသီလအဲ့ဒီအမာခံသီလပေါ်မှာတည်ဆောက်ထားတဲ့သမာဓိတရားအဲ့ဒီသမာဓိတရားရဲ့အစွမ်းအင်ကိုအမိပြုပြီးတော့ဝိပဿနာဉာဏ်တွေဖြစ်ပေါ်လာရတယ်ဝိပဿနာဉာဏ်တွေဖြစ်ပေါ်လာတဲ့အခါကျတော့ တချို့ကနည်းနည်းမြင်မယ်တချို့ကများများမြင်မယ်တချို့ကအပြည့်အစုံမြင်မယ်ဒီလိုအမြင်ချင်းတို့ကွာပြီးတော့သွားတယ်မြန်မြန်မြင်နိုင်တဲ့စွမ်းသာတိရှိတဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်နဲ့အလွန်နီးတာပါပဲနည်းနည်းမြင်တဲ့ပုဂ္ဂိုလ်ကတော့နိဗ္ဗာန်နဲ့အလှန်နည်းနည်းဝေးသေးတယ်ဒါကြောင့်နည်းနည်းမြင်တဲ့ပုဂ္ဂိုလ်တွေကလည်းပဲမြန်မြန်မြင်နေအောင်ဒီယုံနာဓမ္မသင်္ခါရတရားတွေကမမြဲတဲ့နေသတရားတွေဆင်းရဲတဲ့ဒုက္ခတရားတွေကုသဘောသူဖြစ်နေတဲ့အနတ္တတရားတွေအစုမဲ့ပဲတဲ့တရားတွေပဲလို့မိမိရဲ့အသိဉာဏ်ထက်မှာ မှန်မှန်သွားပြီးတော့ကြည့်တော့မိမိအယုတ်ဒရာယုတ်ကြီးထင်ရှားစွာပေါ်ပြီးတော့မိမိရဲ့ခန္ဓာကို အချွတ်အစစ်အခြေအနေကို သေသေးချာချာမြင်ရတကယ်လို့အဲ့လိုမြင်နိုင်အောင်အစွမ်းတတ္တိရှိရှိနဲ့ဉာဏ်စွမ်းတတ္တိရှိရှိနဲ့မြင်နိုင်တယ်ဆိုရင်ဘုန်းတော်ပြည်သားများနိဗ္ဗာန်နဲ့အလွန်နှီးသွားပြီဘဝသံတရားကြီးကအလွန်တရားမှရှည်လျရတဲ့အတွက်ကြောင့်မို့သွားရမယ့်ခရီးကအလွန်ပဲဝေးသေးတယ် ဓမ္မတဖို့ရပြည့်တဲ့ပုဂ္ဂိုလ်တွေများမှာတော့ယူဇနာမိုင်ပေါင်းသတ်မှတ်လို့မရနိုင်လောက်အမလောအမတန်ရှည်လျရတဲ့မဟာသမုဒ္ဒရာကြီးကိုကလန့်ဖြန့်ပြီးတော့ကူးသွားတဲ့ပုဂ္ဂိုလ်နဲ့တူတယ်ကုတုဇဉ်ပုဂ္ဂိုလ်များရဲ့တန်တရားခိကတော့ဖြစ်ယူဇနာမိုင်ပေါင်းမရေမတွက်နိုင်လောက်အောင်အလွန်တရာရှည်လျရတဲ့မဟာသမုဒ္ဒရာကြီးကိုအလျားလိုက်လက်ပစ်ကူးပြီးတော့သွားတာနဲ့ဥပမာတူတယ်အရိယာများကြတော့ဖောင်ကလေးကိုဖွဲ့ပြီးတော့ ကာလဖြတ်ပြီးတော့အနံလိုက်ဖြတ်ခုသွားတယ်နဲ့တူတယ်အဲ့တော့ဒီခြံနာရတယ်ဒါရမို့ဓမ္မတဖို့တရားတူရဖို့ရန်တွေ့ဘုန်းတော်တရားဓမ္မများလုံမရမယ်တရားမရဘဲနဲ့အေးအေးဆေးဆေးတော့နေလို့မရဘူးဟိုအရင်တရားတွေနာရတဲ့တရားတွေရတဲ့တရားတွေဘဝတွေအလွန်တရားရှိလျက်လာပြီဒါကြောင့်မို့မသွေခင်ကာလအတွင်းမှာပြုစရာပြင်စရာတွေကိုကြိုတင်ပြုပြင်ထားမှသာလဲအဆင်ပြေတယ်ဥပမာပြဘာနဲ့တူတယ်လဲလို့ဆိုတော့ ဓာတ်ပုံရိုက်မဲ့ပုဂ္ဂိုလ်တူဟာအဝတ်အစားတွေဆင်ပြင်တဲ့အခါကျတော့အချိုကြမကြလှမလှသေသေးချာချာကြကြနတ်နတ်ပြုတ်ပြင်ပြီးမှရိုက်တဲ့ဓာတ်ပုံဟာထွက်လာတဲ့ပုံဟောလည်းပဲပုံကောင်းလေးတွေဖြစ်တယ်မပြုတ်မပြင်ပဲနဲ့ဗာမန်အဖြစ်ဖြစ်တယ်လို့ရိုက်လိုက်တဲ့ဓာတ်ပုံများကြတော့ထွက်လာတဲ့ပုံဟာအယုံမလှဘူးဒါကြောင့်ကိုယ်ရရုပ်ပုံကလေးလှအောင်ဆိုရှင်ဘာလို့ဖို့လို့လဲကြိုတင်ပြီးတော့အဲပြုပြင်ရမယ်ခုဆယ်ရက်စခန်းဆိုတာ လှပြင်တာပဲမဟုတ်လားအေးကိုဘွားတန်တရားကြီးတခြားကိုခီးသွားဘုံရန်အတွက်နိဗ္ဗာန်နဲ့နိဗ္ဗာန်အတွက်ကိုဘွားကိုအလှပြင်တာပါပဲဆယ်ရက်ပြင်တော့ဆယ်ရက်လောက်လှောက်ရတာပေါ့တလားလောက်ပြင်လိုက်မှဆိုရှင်တလားလောက်လှောက်သွားမှာပါပဲပူပြီးတော့အလှတို့အောင်ဆိုရှင်တော့ဖြစ်အချိန်ယူပြီးတော့ရဲပေါင်းများစွာလာပေါင်းများစွာပြင်သွားမယ်ဆိုရှင်ဒီအယုတ်ဘာဖြစ်သွားမလဲပို့ပြီးတော့မလှရဘူးလားအဲတန်တရားမှာဆင်းရဲပါဦးမလားမဆင်းရဲတော့ဘူးဒါကြောင့်မို့ဆယ်စကန်းဆိုတာ ဆရာတာလည်းနဲတာမဟုတ်ပါဘူးဒါကိုအယုတ်လေးကိုပြုပြင်တဲ့သဘောတရားပါပဲဒါကြောင့်ဓမ္မရိုက်ခင် ကောင်းစွာပြင်မှ ပုံတွင်ကျမ်းနာရုပ်ပင်လှသို့ဓမ္မရိုက်ခင်ကောင်းစွာပြင်မှပုံတွင် ကျမ်းနာ ရုပ်ပင်လှသို့ဓာတ်ပုံမရောက်ခင်ကတည်းကဘာလို့ထားရမလဲကောင်းစွာပြင်ထားရမယ်ပုံကောင်းလေးပြောင်းကြမ်းကြမ်းနန်းနန်းအဆင့်ပြောင်းပြင်ထားရမယ်တဲ့ဓမ္မရုပ်ပင်ကလှမယ် ဓမ္မယခင်ကောင်းစွာပြင်မှပုံတွင်ကြနာရုပ်တွင်လှတို့မုတ်ချမှန်စွာသံတရာဤကဘာရင်ခွင်ဓာတ်အပြင်၌စိတ်စဉ်ကြနာစိတ်စဉ်ကြနာရုပ်တွင်လှ၍ခေမမြုပ်နှမ်းအယောင်လှမ်းဖို့ရှုစမ်းစေခြင်းစိတ်အစဉ်ကိုပြင်းစင်လေးကွယ်နေစဉ်တယ်နေစဉ်ဘာလို့ရမလဲအဲပြင်ဆင်ရမယ်လေမုတ်ချမှန်စွာသံတရာဤ ကပရင်ခွင်ဓာတ်အပြင်၌စိတ်စင်ကြနာရုပ်ပင်လှ၍ခေမမြုံနှံအရောက်လှမ်းဖို့ရှုစားစေခြင်းစိတ်အစဉ်ကိုပြင်ဆင်လေးကွက် နေစဉ်တည်းတရက်တည်းပြုပြင်ရမှာမဟုတ်ဘူးနေစဉ်နေတိုင်းဘာလို့ရမှာလဲအဲပြုပြင်ရမယ်ပြုပြင်ပြုပြင်သလောက်အချို့မကြပဲဘူးလားအဲဒီအခမ်းအနားအလှူဒန်းပွဲနေပွဲနေပွဲထိုင်များသွားခါနေဆိုရှင်ဘာလို့ရတယ်လဲအေဘွားသွားမယ်ပုဂ္ဂိုလ်တွေပြုပြင်ရတယ်မဟုတ်လား အဝတ်စားတွေအချုပ်ကျကြမကြအဲအပေါ်ကဝတ်ထားတဲ့အင်ဂျင်နဲ့အောက်ကဝတ်ထားတဲ့ပစ္စည်းအဲဆင်ပြေးမပြေးဒီလိုပြုပြင်ရတယ်မဟုတ်လားငါရဲ့မျက်နှာဘလို့ဟာလဲအချုပ်မကြတာများရှိပါသေးတယ်ပြုပြင်ရတယ်မဟုတ်လားအားလုံးပြုပြင်ပြီးအဆင်ပြေးပြီးဆိုမှဘာလို့ရတယ်လဲအိမ်ပေါ်ကဆင်းသွားရတယ်အဲ့ခါကျတော့မြင်ရတဲ့ပုံကိုယ်တွေနဲ့ဘလို့နေမလဲသူ့ကိုကျက်တည်းရှိတယ်မဟုတ်လားလေသူမြင်သူတကားတွေ ကျက်ရည်ရှိအောင်ဆိုတော့ပြုပြင်ပြီးတော့သွားတယ်ခုလည်းပဲသံသရာဓာတ်ပင်ကြီးမှာဘုန်းကြီးတို့မပြုပြင်ဘဲနဲ့ဒီတိုင်းသွားရင်လှပါမလားဘဝလှပါမလားမလှနိုင်ဘူးငရဲတရိသပိတာသူရကကောအပယ်လေးပုံများရက်သွားရင်ဘဝတွေလှမလားအယုတ်ဆုံးမလားအေးအယုတ်ဆုံးလိမ့်မယ်အချိတန်လိမ့်မယ်ဒါကြောင့်မို့လူဘဝမှာဖြစ်စေနန်းဘဝမှာဖြစ်စေသူပတိဘဝတစ်ခုခုမှရမှသာလင်ကိုယ်ဘာဖြစ်သွားမလဲရုပ်တွင်ဟာလှပြီးတော့အဲ့ဒီကနေဘယ်ကိုသွားရမှာလဲနိဗ္ဗာန်ကိုနိဗ္ဗာန်ကိုသွားရမယ်နော်နိဗ္ဗာန်ကိုသွားရမယ်လူပြည်ကသွားရမယ်နတ်ပြည်ကနေနိဗ္ဗာန်ကိုသွားနိုင်တယ် ဒါရပုဂ္ဂိုလ်နှစ်စင်းနေတိုင်းရတဲ့အချိန်ခါလေးကိုယူပြီးတော့ဒီပစ္စည်းလေးပါဖတ်ပတ်ရဝေယဝိစဖွဲ့ကနေပြီးတော့လုံပန်းပြီးတော့စောအော့တိုက်တွန်းထားတဲ့အတွက်ကြောင့်တစ်နှစ်တစ်ကြိမ်၁၀ရက်စခန်းလေးဖွင့်ပေးနိုင်တာဖွင့်ပေးဖွင့်ပေးဒီလောက်ပဲအကျိုးအမတန်မှများတယ်အရင်နှစ်တွေကဆိုရင်တော့ချင်းဒီသင်ကြီးကမဆောက်ရသေးလို့ယောဂီတွေကတရားထိုင်ရတာတရားနာရတာတွေပင်ပန်းနဲ့ကြက်တဲ့ခုသင်ကြီးပြီးသွားတော့အဆင်ပြေသွားတဲ့နေရာနေထိုင်တဲ့နေရာကတရားတရားထိုင်ရတာတရားနာရတာနေရာတရားဆိုတော့အဆင်ပြေလို့ ဒီတက်ပို့ပြီးတော့ဆင်ပြေစေကြလို့ရှိရင်နောက်တမြေခွဲဟုတ်ဘက်မှာကြံနေတဲ့တန်ရာကိုဖျက်ပြီးတော့ဆောက်ဥတခုအသက်ဆောက်ဖို့ပါပဲစန္ဒာရှိတဲ့ပုဂ္ဂိုလ်တွေလည်းတူချင်းဖြစ်ဖြစ်နှစ်ဦးဖြစ်ဖြစ်စုပဖြစ်ဖြစ်လာပြီးတော့ဆောင်းနိုင်တယ်ဆောင်းမယ်ဆိုရင်လည်းပဲအဲ့ဒါကြောင့်ပို့ပြီးတော့ဆင်ပြေသွားပါလိမ့်မယ်နော်။ဒါကြောင့်ပို့ပြီးတော့ဆင်ပြေသွားအောင်ပေါ့။ဒါကြောင့်မို့ပြုတ်တင်ပြီးတော့ဘာလို့ထားရမလဲကွာ။အဲပြင်ဆင်ထားရမယ်ပြင်ဆင်မှအသွင်လားတဲ့ဘဝမဟုတ်ဘဝကိုရမယ်မလား။ ဒါကြောင့်မို့ဓမ္မယံခင်ကောင်းစွာပြီးမှကိုတွင်ပုံတွင်ကြနာရုပ်တွင်လှသို့မုတ်ချမှန်စွာသံသရာဤကဘာရင်ခွင်ဓာအပြင်၌စိတ်စဉ်ကြနာရုပ်တွင်လှ၍စိတ်စဉ်ကြနာဆိုတာမကောင်းတဲ့စိတ်ကိုဖယ်ရှားလိုက်တော့ဖြစ်လာတဲ့စိတ်တွေကကုသိုလ်စိတ်တွေကအစဉ်ကြနာသွားတယ်ကုသိုလ်စိတ်တွေဖြစ်သွားတယ်စိတ်စဉ်ကြနာရုပ်တွင်လှ၍စိတ်လှသွားရင် ရုပ်လည်းပါဘာဖြစ်သွားမလဲလှသွားပြီတဲ့နော် စိတ်စဉ်ကြံနာရုပ်ပင်လှ၍ခေမမြုံနှံအရောက်လှမ်းဖို့ဟောစိတ်စဉ်လည်းကြာလှပြီးရုပ်လည်းလှပြီဆိုရှင်နိဗ္ဗာန်ကိုသွားဖို့ပဲကြံတော့တယ်ခေမမြုံနှံအရောက်လှမ်းဖို့ရှူစမ်းစေခြင်းစိတ်အစဉ်ကိုပြင်ဆင်လေးကွက်နေစဉ်တည်းအမြဲတမ်းသိတဲ့အချိန်ပြင်သွားရမှာဘုလို့ပိသကဲခုက10စခန်းပြင်နေတာပါပဲနော်ကဲဒါတိုက်တောင်းရေးတရားကဒီလောက်ပါပဲနောက်ထပ်ကံအကျွတ်နဲ့ဆက်စပ်တဲ့တရားနည်းနည်းဟောကြစို့ တန်တရားမှာရှည်လျားနေတဲ့တရားဟာအဝိဇ္ဇတဏခေါ်တဲ့တရားနှစ်ပါးရောက်ပါပဲအဲ့ဒါကိုကျမ်းဂန်မြတ်မှာတော့ဝုံမြင့်တရားလို့ခေါ်တယ်ဝုံမြင့်ဆိုတာဟာသစ်ပင်ကြီးမှာရေတောက်တဲ့မြင့်ရှိတယ်အဲ့ဒီရေတောက်မြင့်ကြီးကကြည်ထွားဖွမ်းမှအောက်ရှိရင်သစ်ပင်ကြီးလည်းပဲစီပင်လှပ်ပတာပါပဲအခက်အလဲတွေအဖုအပွေးတွေအသိသိတာတောင်းလာတာပါပဲတဲ့ ဒါကြောင့်ရေသောင်းမြင်းကောင်းရင်သစ်ပင်ကြီးကစီပင်တကယ်ဆိုရေသောင်းမြင်းမကောင်းရင်လည်းပဲသစ်ပင်ကမစီပင်အဲ့ဒီဥပမာနေတိုင်းပဲတန်တရားမှာကျင်လည်နေရတဲ့တတ္တဝါတွေဟာအဝိဇ္ဇတဏှာခေါ်တဲ့တရားနှစ်ပါးအရင်ကံပဲသူကအမြင့်တရားဝုံမြင့်တရားလို့ခေါ်တယ်တန်တရားမှာကျင်လည်တဲ့နေရာမှာအဲ့ဒီတရားနှစ်ပါးကချုပ်ကင်ထားတယ်ဒီတရားနှစ်ပါးရှိရင်တော့ဖြင့်တန်တရားထက်ကမလောဘူးအဲ့ရသူ့ကိုအဝိဇ္ဇနဲ့တဏှာတရားနှစ်ပါးကိုဝုံမြင့်တရားလို့ခေါ်တယ်အဲ့ဒါဝုံမြင့်ကလွတ်သွားအောင်သူကဒီတရားတွေအထုတ်ကြရတာပါပဲ။ မြတ်စွာဘုရားရှင်ဟောတော်မူတဲ့ဝိပင်းပါဠိတော်အဲ့ဒီဝိပင်းပါဠိတော်ကလာတဲ့ဝိပင်းမူလတိကပဋိစ္စသမုပ္ပါဝိပင်းအဖွင့်မှာမြတ်စွာဘုရားဟောတဲ့တရားကိုဒီလိုပြန်ကန်ကဆိုထားတယ်အယံပုတုဇံသောဧပုတုဇဉ်ပုဂ္ဂိုလ်သည်အဝိဇ္ဇာယအဝိဇ္ဇာဤမန္တတာနဲ့စီအဖြစ်ကြောင့်ဒုက္ကတိကမိကမ္မံဒုက္ကတိဘဝသို့လောင်ကြလာရောက်ဖြစ်သောအကုသိုလ်ကံ၌အတိနောင်အပြေကိုဒိဋ္ဌွာမြင်၍ တဏဝါသေနတဏယစွာဖြင့်သုကတိဂามိကမ္မံသုကတိဘဝသို့လာရောက်ကုသိုလ်ကံကိုအာရပတိအထု၏ဒုက္ကတိဘဝကိုလာရောက်ဖြစ်တဲ့အကုသိုလ်ကံတွေရဲ့အပြည့်ကိုမြင်တဲ့အတွက်ရမို့အဲ့ဒီဒုက္ကတိဘဝလို့ခေါ်တဲ့အပယ်လေးပါးသို့မရောက်ရလေအောင်သုကတိဘဝသို့လာရောက်ဖြစ်တဲ့ကုသိုလ်ကံကိုသူပြုတယ်တဲ့ကုသိုလ်ကံကိုပြုတယ်ပြုတယ်ဆိုတာဟာအပယ်လေးပါးကလော့ပြီးတော့လူဘဝနတ်ဘဝမှာတစ်စိနိဗ္ဗာန်ကိုရအောင် ပြုတာပဲမဟုတ်လား အကုသိုလ်ဆိုတာမကောင်းတဲ့ကျုပ်ကိုပေးတယ်ဒုက္ခတိဘောက်ကိုသူပေးတယ်ဆိုတာနားလဲတယ်အဲ့နားလဲလာတဲ့အတွက်ကြောင့်မို့သူကတိကံကိုသူပြုတယ်တဲ့အယံဘုဒ္ဓဇံသောဤဘုဒ္ဓရှင်ပုဂ္ဂိုလ်သည်အဝိဇ္ဇာယအဝိဇ္ဇာဣမန္တတာနဲ့သည်ဖြစ်ကြောင်းဒုက္ခတိဂမိကမ္မဒုက္ခတိဘောသို့လာကြောင်းအကုသိုလ်ကံ၌အာတိနာဝံအပြစ်ကိုတိသွားမြင်၍တဏှာဝါဒေနတဏှာ၏အစွမ်းဖြင့်ဒုက္ခတိဂမိကမ္မဒုက္ခတိဘောသို့လာကြောင်းကုသိုလ်ကံကိုအာရပတိအာထုတ်၏ဒုက္ခတိဘောသို့လာကြောင်းကုသိုလ်ကံကိုအာထုတ်တဲ့ခံမှာလဲသူမှတဏှာဥစည်းနေတယ် တဏှာဝါဒေနတဏှာရဲ့စွမ်းဖြင့်သူကတိဂာမိကမ္မသူကတိဘသောလာယံကုသိုလ်ကံကိုအာရပတိအာထုတ်၏ကုသိုလ်ပြုတဲ့ခံကုသိုလ်ပြုတဲ့ခံမှာလည်းပဲတဏှာပါနေတယ်ဘုန်းတော်ပြေသာဤဒါနကုသိုလ်ကြောင့်ဤသီလကုသိုလ်ကြောင့်ဤဘဝကုသိုလ်ကြောင့်နိဗ္ဗာန်ကိုလင်းမြန်စွာရရပါလို့အကယ်၍များနိဗ္ဗာန်ကိုမရသေးတဲ့မြတ်ကာလမလို့သံတရားမှကျင်လင်ခဲ့တည်ရှိတော်လူလည်းစုကိုတောင်းပြီးဟုတ်တယ်မဟုတ်လားတတိဖြစ်ရပါလိမ့်မင်းဖြစ်ရချမ်းသာမျိုးဖြစ်ရပါလိမ့် ရုပ်ဆိုင်အင်္ဂါ၅ပါးတင်တဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ဤတော့ဘုန်းတော်ပြေသနာတို့သူမတောင်းမယ်ဘူးလားတောင်းတယ်ဒီတောင်းတယ်ဆိုတဲ့ကွာတဏှာမပါဘူးလားတဏှာပါတယ်တန်တရားမှာกินလေတဲ့အခါမှာအယုတ်ဆုတ်ကြည်တန်တဲ့အယုတ်အယုတ်များနဲ့ဘယ်သူမှမသွားခင်ဘူးပတန်းတာလို့သာပြင်လို့မြန်လို့သာဒီနေရတာကိုဒါကြောင့်လက်ရှိဘဝအခြေအနေကိုသူကစိတ်နာတယ်မကောင်းဘူးဒါကြောင့်အဲ့ဒီဘဝမျိုးကိုလော့ပြီးတော့သူကတိကံသူကတိဘဝဆိုလမ်းကြောင်းပြကုသကံကိုပြတဲ့အခါမှာလည်းပဲဥတက်လိုက်ပြီးတော့နိဗ္ဗာန်ကိုတော့ဥတက်တာပါပဲ နိဗ္ဗာန်ပစ္စယဟောတုနိဗ္ဗာန်ပစ္စယဟောတုဒီလိုဆုတောင်းလိုက်မလားနိဗ္ဗာန်ပစ္စယဟောတုလို့ဆုတောင်းပြီးတဲ့အခါကျတော့စိတ်ထဲကနေတူတူတူတူပစံလေးလှုပ်လှုပ်လှုပ်ဆုဆုဆုတောင်းတာမရှိဘူးလားဟေးဆုတောင်းဘာလို့ဘာဆုတောင်းနေပါလဲသူကသူမကျင်တဲ့အတွက်ကြောင့်ချမ်းသာတဲ့ဘဝဖြစ်ရပါရုပ်ချောတဲ့ဘဝဖြစ်ရပါလို့ဒီလိုဆုလေးမပါဘူးလားပါတယ်တဲ့ကြောင်းလို့ဒုက္ခတိဘဝကိုလာကြောင်းဖြစ်တဲ့အကုသိုလ်ကံတွေကိုပြောတဲ့အခါမှာအပယ်လေးပါးလာမှဆွလို့အလွန်ကြောက်တဲ့အတွက်ကြောင့် သူကတိဘဝတို့လမ်းကြောင်းဖြစ်တဲ့ကုသကံတို့ပြုတဲ့ခန္ဓာလည်းပဲလောဘကပါနေပြန်သေးတယ်တဲ့ဒါဟိထုစကတိမှန်ဤဒုက္ခေဒုက္ကတိဘဝတို့လမ်းကြောင်းအကုသကံကိုပြုရ၌အဝိဇ္ဇံအဝိဇ္ဇာတို့တဏ္ဍာတဏ္ဍာသည်အနုတတိတ်စဉ်လိုက်ဤဒုက္ခေဒုက္ကတိဘဝတို့လမ်းကြောင်းကုသကံကိုပြုရ၌တဏ္ဍာတဏ္ဍာတို့အဝိဇ္ဇာအဝိဇ္ဇာတို့အနုတတိတ်စဉ်လိုက်ဤမှတ်သားထားရမယ်ဒုက္ကတိဘဝတို့လမ်းကြောင်းအကုသကံကိုပြုတဲ့အခါမှာခုနပြောလာခဲ့တဲ့အဝိဇ္ဇာတဏ္ဍာပြနှစ်ပါးမှာ အကုသိုလ်ကံကိုပြုရင်အဝိဇ္ဇာကရှိတ်သွားတဏှာကနောက်လိုက်ကုသိုလ်ကံကိုပြုတဲ့အခါမှာတဏှာကရှိတ်သွားအဝိဇ္ဇာကနောက်လိုက်ဘုန်းတော်ပြေသားဒါမှတ်တာအပယ်လမ်းကြောင့်အကုသိုလ်ကံကိုပြုတဲ့အခါမှာအဝိဇ္ဇာဆိုတဲ့မောဟကရှေ့ကသွားတယ်တဏှာကနောက်ကလိုက်တယ်နော်ဘာလို့ဝိဇ္ဇာရှေ့ကသွားလဲဆိုတော့အပယ်လေးပါးလာရင်အမတန်ကြည့်ကြတဲ့အပြည့်တွေခံရလိမ့်မယ်ဆိုတာကိုမသိတာဟာဘာလို့လဲအဝိဇ္ဇာပဲဒါကြောင့် အကုသိုလ်ကံကိုပြုတဲ့အခါမှာအဝိဇ္ဇာကရှိကသွားခေါင်းဆောင်တဏှာကနောက်လိုက်သုကတိကံကိုပြုတဲ့အခါမှာဘဝကောင်းကိုလိုပြီးတော့သုကတိကံပြုတဲ့အခါမှာတဏှာကရှိကသွားတယ်အဝိဇ္ဇာကနောက်လိုက်အဲ့ဒါလို့ကံတွေပြုလာပြုလုပ်လာတာဘုန်းကြီးတို့မှာတော်တော်များသွားပြီနော်သုကတိဂံမိကံခေါ်တဲ့အပယ်လာရောက်အကုသိုလ်ကံတွေပြုတာပြုခတ်တာတွေလည်းများပြီသုကတိဂံမိကံခေါ်တဲ့သုကတိဘဝလူဘဝနတ်ဘဝတစ်စစ်နိဗ္ဗာန်ကိုရောက်ရောက်တအောင်ရောက်ခုရန်အတွက်လှုပ်လာခဲ့တဲ့ကုသိုလ်ကံတွေကလည်းပဲအမတန်မှများနေပြီ အဲ့ဒီများနေတဲ့အထက်ကအခုကျုပ်ပေးနေတာဟာလူဘဝနတ်ဘဝကျုပ်ပေးတာကုသကံပဲကုသကံကျုပ်ပေးတဲ့ခါမှလည်းပဲဒီလူဘဝနတ်ဘဝရောက်လာတဲ့ခါမှလည်းပဲအိုကျင်းနာကျင်သိကျင်းဆိုတာတရားတွေကလောပါကလားမလောဘူးမလောကျင်တူတူကိုလူဘဝနတ်ဘဝဆုတောင်းလို့သေးသလားမတောင်းနဲ့တော့နိဗ္ဗာန်ကိုသာဓာတ်ရိုက်ဆုတောင်းလိုက်ရင်အဆင်ပြေသွားပါလိမ့်မယ်ဘုလို့ပြေးသားများနော်ဒါကြောင့်ကံပြုဖို့အမတန်မှရည်ကြည်တယ်ကံပြုတတ်မှကုသကံကိုပြုတတ်မှဒါကြောင့်မို့လောဘကိုဥမစည်းစေပဲနဲ့ ဣဒံမေဘုံညာအသဝခယဝံဟောတုဣဒံမေဘုံညာနိဗ္ဗာန်ပစ္စယဟောတုဣဒံနာဣတိလဣဘောရကုသိုလ်တို့ဟာဩနာတိဒုက္ခပေကကင်းတဲ့နိဗ္ဗာန်ကိုလျှင်မြန်စွာမျက်မှောက်ပြုရပါလို့ဤဒါလောက်ပဲဆုတောင်းတော့နှခမ်းလေးလှုပ်ကလှုပ်ကနဲ့နောက်တာနောက်စော်လေးဆုမတောင်းနေတော့ဘုန်းတော်ပြသားဟုတ်လားအေးနှခမ်းလေးလှုပ်ကလှုပ်ကနဲ့ဆုမတောင်းနေတော့နိဗ္ဗာန်ကိုတရားဆုတောင်းနိဗ္ဗာန်ကိုတရားဆုတောင်းလိုက်ရင်အဲ့ဒီလူဘဝနတ်ဘဝဆိုတာအလိုအလျောက်ပါလာတယ်ဘုန်းတော်ပြသားမုတ်တိကျော်ကိုဝယ်စားတော့အဲ့ဒီမုတ်တိကျော်ထဲမှာသဗ္ဗနာမရှိပြီဘူးလား အဲ့ခပနာအတွက်သိကြပြရသေးသလားပိုက်ဆံကအေးမုသိကျော်ဝစားလိုက်ရင်ခပနာထဲမှာပါတဲ့ခပနာအလိုအလျောက်ရပြီးသားဒါလိုပဲနိဗ္ဗာန်ကိုဥတ္တမိပြုလုပ်လဲဆိုရင်လူဘာနာဘာဆိုသူကတိတရားသူကတိဘုံဘွားတွေကလည်းအလိုလည်းခါပြသွားမလဲရမှာအမှန်ပဲဒါကတဏှာကိုဥမစည်းစေနဲ့တော့နော်အဲအဝိဇ္ဇာကိုလည်းရှေ့သွားတဏှာကိုနောက်လိုက်အကုသိုလ်ကံကိုလည်းမပြုနဲ့ဘဝကိုညံ့လို့တဲ့တဏှာအစွမ်းဖြင့်တဏှာကရှေ့သွားအဝိဇ္ဇာကနောက်လိုက်ဒီလိုကုသိုလ်မျိုးကိုလည်းမပြုနဲ့ နိဗ္ဗာန်ကိုတန်မှန်ပြီးတော့သေသေးချာချာကုသိုလ်ကိုပြုပြုရင်အကျိုးအမတန်မှများမယ်နော်အဲ့ဒါကံပြုတဲ့ခါမှာပြုတဲ့မိမိပြုတဲ့ကံကအသေးအမွှားလောက်ထင်ရညာတော့လည်းပဲအကျိုးရတဲ့အခါမှာအင်မတန်ကြည်ကျတဲ့အကျိုးကိုဖြစ်စေတတ်တဲ့အကြောင်းအဲ့ဒီကံအကြောင်းကိုပြောပြရင်တော့ဘုန်းကြီးဒါအခြေခံတရားကိုဟောပြနေတာဒါတရားနာမယ်ဘယ်လိုပေးထားတယ်လဲကံစွမ်းရည်တရားတော့ကံစွမ်းရည်တရားတော့ကာသမမြတ်စွာဘုရားရှင်သာသနာတော်ကွယ်ပြီးတဲ့နောက် ဘုန်းကြီးတို့ဘောတော်မမြတ်စွာဘုရားရှင်ရကလည်းသာသနာလားမပေါ်သေးဘူးအဲ့ဒါလို့ဘုရားနှစ်ဆူရဲ့ရဟန်းကာလမှာဖြစ်ပေါ်လာတဲ့အကြောင်းတရားရှေ့ကအဲ့ဒီသာသနာကွယ်တဲ့အခါမှာသာသနာဘအခါမှာဒွါရဝတိလို့ခေါ်တဲ့အမျိုးတစ်မျိုးရှိတယ်အဲ့ဒီဒွါရဝတိဆိုတဲ့မြို့မှာအင်ဂုရခေါ်တဲ့ကုံတကြီးတယောက်ရှိတယ်ဒီကုံတကအင်မတန်ကြီးကျယ်အင်မတန်ချမ်းချမ်းသာတဲ့ကုံတကြီးပါပဲအဲ့တော့သာသနာဘအခါမှာဖြစ်နေတဲ့အတွက်ကြောင့်မို့ ဒီဒေါရဝတိမြုပ်သားအင်္ဂုရကုံကကြီးဟာကုသံရောင်းဝယ်ရင်းနဲ့နေရအနတ်ဟုံးမြုပ်ဒီရွာမြုပ်စဉ်ရွာစဉ်လှဲ့လှဲ့ရောက်ချသွားလာနေတဲ့အခါမှာတနေ့သောအခါမှာဒီလိုသွားရင်းလာရင်းနဲ့ကုသံရောက်ဝယ်ကိစ္စနဲ့သွားရင်းလာရင်းနဲ့တောကြီးတစ်ခုထက်ဖြန့်သွားတဲ့အခါကျတော့ယုတ်ကစုနိုင်ကြီးတူသွားတွေ့တယ်အင်္ဂုရကုံတကြီးကယုတ်ကစုနိုင်ကြီးတူနဲ့သွားတွေ့တော့အဲ့ဒီယုတ်ကစုနိုင်ကြီးထံသူသွားရောက်သွားတဲ့အခါယုတ်ကစုနိုင်ကြီးက အဲ့ဒီကုံတယ်ဖြစ်တဲ့အင်္ဂုရကိုစားစရာတောက်စရာတွေနဲ့ကျွေးမွေးအခံတယ်အဲ့ဒီစားစရာတောက်စရာတွေကဘယ်ကလာလို့ဆိုတော့အဲ့ဒီယုတ်ကစုနန်ကြီးကလက်ထက်ကထွက်လာတယ်ထမင်းလို့ရင်ထမင်းကအဲ့ဒီယုတ်ကစုနန်ကြီးကလက်ထက်ကထွက်လာတာဟင်းလို့ရင်ဟင်းအဝတ်အထည်လို့ရင်အဝတ်အထည်စိတ်ရှုယတနာလို့ရင်စိတ်ရှုယတနာတွေအဲ့ဒီယုတ်ကစုနန်ကြီးကလက်ထက်ကပဲထွက်လာတယ်အလိုရှိတဲ့ကာမတရားလို့ခေါ်တဲ့ အလုရှိတဲ့ပြည်စည်းဥစ္စာမှန်သမျှအဲ့ဒီယုတ်ကဇုနိုင်ကြီးကလက်ထက်ကထွက်လာတယ်တဲ့ဘုန်းတော်ပိသအဲ့ဒီယုတ်ကဇုနိုင်နိုင်ကြီးမျိုးဘုန်းတော်ပိသမြင်ဘူးလားမမြင်ဘူးပါဘူးဆုလိန်နိုင်ကြီးတော့မြင်ဘူးတယ်မဟုတ်လားအေးသတ်တောင်းကြည့်ပါလားဆုလိန်နိုင်ကြီးမှာသင်နာမင်းကျွန်တော်ကိုဆံပေးပါစီပေးပါအဝတ်တက်ပေးသတ်တောင်းကြည့်အေးသက်ကနဲ့သက်ကငါကနဲ့ကဟေးမဆိုင်ဘူးလို့ကြွက်လိမ့်မယ်ဆုဆုလိန်နိုင်ကြီးကအဲ့တော့ဒီယုတ်ကဇုနိုင်ကြီးကတော့အင်္ဂုရကုံတဲ့တစုကိုတခါတည်းကျွေးမေးအခါပိတ်ကန်းစော့ကျဲ လုံရှိတဲ့မြတ်ပြစ္ဆုတ်စိတ်ရွှေတနာတွေကိုကိုလည်းတစ်သက်လုံးသုံးဆွဲလို့မကုန်နဲ့လားအောင်ရုပ်ကုသနိုင်ကြပြေးလိုက်တာပဲသူလက်ထက်ကနေပြီးတော့လုံသလောက်အလှကံပုဂ္ဂိုလ်တွေအလုံရှိသလောက်ပြေးတာပါပဲမကုန်နိုင်ဘူးတဲ့ဒါကာမပစ္စယဥဒုဇာယုလို့ခေါ်တယ်ကာမပစ္စယဥဒုဇာယုဆိုတာမိမိပြုတဲ့ကုသိုလ်ကံနဲ့ဆက်စပ်ပြီးဖြစ်ပေါ်လာတာတရားတရားတော်တွေယတနာတွေတဲ့သွားပြီးမစင်စားလဲသွားပြီးမစင်စားနဲ့ကံရောက်ဖြစ်ပေါ်လာတဲ့တရားတွေဒီတရားတွေဟာဒီတရားတွေဟာအဲ့တော့ အမတန်ထူးဆန်းတဲ့အတွက်ကြောင့်မို့အင်္ဂုရကုံတကယကုဇုဏကြီးကိုမေးတယ်အသင်ယကုဇုဏမင်းကြီးအသင်ရရှိကဘယ်လိုကုသိုလ်ကောင်းမှုမျိုးပြုလုပ်လာခဲ့ပါသလဲလို့မေးတဲ့ခါကျတော့ယကုဇုဏကြီးကပြောပြတယ်အသင်အင်္ဂုရကုံတဲ့ငါရှိဘဝတစ်ခုမှာရောရူဝဆိုတဲ့မြို့မှာအချုပ်သမားဖြစ်ခဲ့ဘူးတဲ့သူကဆင်းရဲသားအချုပ်သမားခုဘုအချုပ်သမားဆိုတာဘုကိုယ်တို့ဒီစက်နဲ့ချုပ်တာမျိုးမဟုတ်ဘူးအိမ်စဉ်လှက်လဲပြီးတော့အထိုင်ဟောင်းတွေကိုလည်းချုပ်ပေးတဲ့ပုဂ္ဂိုလ် အဲ့ဒါအာရှုသမခေါ်တယ်အဲ့ဒီအာရှုသမဖြစ်စဉ်ကအဲ့ဒီရောဒဝမြို့မှာအပရှခေါ်တဲ့တထိတ်တူရှိတယ်အဲ့ဒီအပဒအာရှအပရှတထိတ်ကြီးဟာအလှကံပုဂ္ဂိုလ်တွေလာတယ်မြလှူတယ်အယုတ်အလန်းအမြတ်မရွေးစားစရာတောက်စရာအဝတ်အထည်တွေမှစပြီးတော့အပရှတထိတ်ကြီးကလှူနေတဲ့အခါကျတော့အပရှတထေကြီးရဲ့အိမ်နဲ့အဲ့ဒီယက္ကဇုဏ္ဏကြီးအချုပ်သမားရဲ့အိမ်နဲ့ကမလှမကမ်းမှရှိတယ် ရှိတော့အလှူခံပုဂ္ဂိုလ်တွေကလမ်းလာမေးတယ်အတ္တရှတတိကြီးရဲ့အိမ်ဆိုတာဘယ်နေရာမှာပါလဲလို့မေးခါကျအဲရေကုသနန်ကြီးဖြစ်ခဲ့မှုတဲ့ဖြစ်နေတဲ့အကျုသမကအိုးအလှအလှခံများအတ္တရှတတိကြီးရဲ့အိမ်ဆိုတာဟောဒီနေရာဟောဒီနေရာဟောဒီလမ်းနေသွားပါအဲ့ဒီနေရာသွားလို့ရှင်အတ္တရှတတိကြီးရဲ့အိမ်သိပါလိမ့်မယ်အဲ့ဒါအတ္တရှတတိကြီးရဲ့အိမ်မှာမိမိအလှရှိတဲ့ပစ္စည်းကိုသွားပြီးအလှခံပါလို့အဲ့ဒါလို့သူကလမ်းညွှန်ပေးတယ်အလှခံများများဟာတော်တော်များများဟာအဲ့ဒီအကျုသမအိမ်မှာပဲလမ်းလာပြီးတော့မေးရော့ စိတ်ကောင်းစေတနာကောင်းနဲ့ဟောငါကတော့ပြမလှူနိုင်မတတ်နိုင်ဘူးအတရတထေကြီးများတော့ပြပစ္စုယတနာတွေပေါ်ကျွဲတဲ့ကြောင့်လှူဒါန်းနိုင်တယ်ဆိုအဲ့ဒီတရားတရားတွေနဲ့လှူကပုဂ္ဂိုလ်တွေလည်းပဲအရာပါစေအလှူပဲပုဂ္ဂိုလ်လည်းပဲလှူနိုင်ပါစေဆိုပြီးတော့အတရတထေကြီးရဲ့အလှူအိမ်ကိုလမ်းမင်းများတဲ့ပုဂ္ဂိုလ်မှန်တယ်များကိုစိတ်ကောင်းစေတနာကောင်းနဲ့လဲလဲညှို့ညှို့ပြီးတော့ဘယ်လန်ကသွားပါဘယ်နေရာကိုရောက်ရင်အတရတထေကြီးအိတ်တွေပါလိမ့်မယ်တော့ပြလှူခံပါလို့အဲ့ဒါလို့ရှိဘဝတစ်ခုမှာအတရတထေကြီးရဲ့အိမ်ကို အလှခံလာတဲ့အလှခံပုဂ္ဂိုလ်တွေကိုအိမ်မသိတဲ့အတွက်ကြောင့်မို့ခရီးလန်းညှောင်ခတ်ဘူးတဲ့အဲ့ဒီကုသကံကြောင့်ဒီလက်ထဲကအလိုရှိတဲ့ပစ္စည်းတွေထွက်နေပါတယ်ဘုန်းပေးတာကြားတယ်မဟုတ်လားအေးခရီးလန်းညှောင်ယုံနဲ့စိတ်ကောင်းစေတနာကောင်းနဲ့ခရီးလန်းညှောင်ယုံနဲ့ပဲကိုအရင်ကသရတရားကစေတနာကအမတန်မွန်မြတ်နေဆိုတော့အကျုပ်ပြတဲ့အခါမှာပြုတဲ့ကုသကံကအ ਨੇ ကင်းဖြစ်ပြီးဖြစ်မြတ်တော့လည်းပဲရတဲ့အခါကျတော့ထက်တဲ့တန်တဲ့ကျိုးတွေမများပဲဘူးလား အေးဒါကြောင့်ကုသစေတနာအရေးကြီးတယ်စိတ်ခါတံမှာမြတ်တယ်ဆိုတာဒါဟုတ်ဆိုတဲ့ဘုန်းကြီးပိသက်အဲဒါလို့ရောလူဝါမျိုးမှာအသက်ချတထေကြီးအိမ်ကိုအလှခံလာရတဲ့ပုဂ္ဂိုလ်တွေကိုအိမ်ညွန်ပြတဲ့ကုသကံရောက်အခုဒီဘဝမှာယုကစုနိုင်ကြလားဖြေညတော့လည်းပဲအဲဒီလိုပြေလုံးမကုန်လှုံလုံးမခန့်ပြအောင်သူ့အလက်ထက်မှာလက်ထက်ကနေပြီးတော့အလှခံပုဂ္ဂိုလ်တွေအလိုရှိတဲ့မြတ်စိတ်ဆွေယတနာကအစဘာမှမဆိုအကုန်လုံးပြေးနိုင်တယ်လို့ပြောတယ်အဲ့တော့အင်္ဂုရပုံတကားလည်းပဲအေးဒီလောက်ထိဒါနအကျုပ်တရားများရဆိုရင်လည်းဖြင့်တို့ ဒွါရဝတီမြို့ကရရင်တော့ဖြစ်အသက်ထက်ဆုံးငါအလှူတန်းပြူးမယ်ဆိုတဲ့အဲ့ဒီစိတ်ဓာတ်နဲ့အင်္ဂုရကုံကြီးကရှေ့ဆက်သွားတဲ့အခါမှာမလမကန်တနေရာရောက်တဲ့အခါကျတော့ပိတ္တတကောင်နဲ့သွားပြီးတော့တွေ့တယ်ပိတ္တကြီးတကောင်ဟုတ်တယ်ပိတ္တပိတ္တဆိုမြင်ဘူးလားအေးမမြင်ဘူးတော့မမြင်ဘူးလားကောင်းတယ်မြင်ရင်ကြောက်နေကြောက်ကြောက်စရာလားစရာဖြစ်နေလို့ဦးမယ်ပိတ္တကြီးတကောင်သွားပြီးတွေ့တဲ့အခါကျတော့ အယုတ်ဆုပ်ကြည်တံမျက်နှာရဲ့လဲကောက်ကွေ့လက်ရလဲကောက်ကွေ့ခန္ဓာကိုယ်လဲဖယူဖယဲအလွန်တရာအကြီးဆိုးတယ်အကြည်တံအဲ့ဒီပိဋ္ဌာန်ကသွားပြခါကျတော့အင်္ဂုရပုံတကြီးကမေးတယ်ပိဋ္ဌာကြီးကိုအသင်ပိဋ္ဌာဘယ်လိုမကောင်းမှုကံရောက်ခြင်းရဤကဲ့သို့အယုတ်ဆုပ်ကြည်တံပြီးတော့မျက်နှာကလည်းပဲလက်ပင်ကနောက်ပြန်ပြီးတော့နေလက်တဲ့ခြေတွေကလည်းပဲခွင်းကောက်ပြီးတော့နေအဲ့ဒါလိုအယုတ်ဆုပ်ကြည်တံတဲ့ခန္ဓာကိုယ်ဖြစ်တာဘယ်လိုကံရောက်ပါလဲလို့မေးတဲ့ခါကျတော့ အင်္ဂုရဂုံတရေငါရှိကရောဒူဝမြို့မှာအတရှတထေကြီးရဲ့အိမ်မှာအလှူလုပ်တဲ့နေရာမှာစီမံကောက်ကြတဲ့နေရာကဖြစ်ခဲ့မှုတယ်အကြည့်အကနေရာကအဲဒါလိုအတအတရှတထေကြီးရဲ့အိမ်မှာအလှူစီမံခက်ခွက်ပေးတဲ့နေရာကအကြည့်အကဖြစ်ခဲ့မှုတယ်အဲ့ဒီဘဝတော့ကအလှူကံပုဂ္ဂိုလ်တွေလာတိုင်းလာတိုင်းအသူကငောင်းငန်းပြောဆိုမျက်စောင်းတွေထိုးပြီးတော့ အဲ့ဒါလိုလုပ်ခဲ့တဲ့အကုသိုလ်ကံကြောင့်သူဟာဤကဲသို့အယုတ်ဆုပ်ကြည်တတ်တဲ့ပိဋ္ဌာဖြစ်နေရတယ်ဒါလေးမှတ်သားထားလို့တဲ့သူလှူတာမဟုတ်နော်အေးအလှူခံပုဂ္ဂိုလ်တို့သူစီမံတဲ့အခါကျတော့သူကနှစ်ပေါင်လည်းလာပါအတော်ကြာလာတော့ပင်ပန်းဖို့ရပါတယ်ပင်ပန်းခါကျတော့ပြောတာဆိုတာတွေတဲ့အချို့မပြည့်အစင်မပြည့်ကြည်တာရှူတာတွေကလည်းပဲမျက်စောင်းတွေထိုးတခါတွေချွန်ပြီးတော့မြို့မြို့ပေါ်လေးလက်လေးဖြေနဲ့ကြားတာတွေကအဲ့ဒါတွေပုံမှန်မှန်တဲ့ဒေါသအကုသိုလ်တရားတွေရှိသွားပြီးတော့ ဒီလိုစီမံပုတ်ကက်လာခဲ့တဲ့အကုသိုလ်ကံကြောင့်ဒီလိုအယုတ်ဆုတ်တိတန်နဲ့ပိတ်တာလာဖြစ်ရတယ်အဲ့လိုပြောပြတယ်ဒါကိုလည်းပဲအင်္ဂရကုံအင်္ဂုရကုံလည်းကြီးကစဉ်းစားသွားဩအကုသိုလ်ကံဆိုတာတဲ့အဆိုးရပါလားလို့ဒီနေရာမှာမှတ်သားစရာကလူကြီးတိုင်းရဲ့ကိစ္စတွေမှာစီမံပုတ်ကက်ပေးရတဲ့အကြည့်ကက်လို့ကြတဲ့ဒကာဒကာမများသိထားရတယ်ဒေါသတွေရှိသွားပြီးတော့ငေါငန်းပြီးတော့အဲကိုအမှုရာတွေနဲ့နှုတ်အမှုရာတွေနဲ့ပြောလိုက်မယ်ဆိုလိုက်မယ်ပြုလိုက်မယ်ဆိုရင် ဒီပိတ္တာကြီးများလို့သွားပြတတ်တယ်ဒီထားဒါကြောင့်မို့စီမံကုတ်ခဲ့တဲ့နေရာမှာချိုးသားတဲ့စကားယဉ်ကျေးတဲ့စကားသိမ်မွေးတဲ့ကိုယ်အမှုရာနှုတ်မှုရာနဲ့ပြောလို့ရှိရင်ကုသိုလ်ကများတယ်နော်ဒါဒီထားရတယ်အဲအလုပ်လုပ်ရတာပင်ပန်းလာပြီဆိုတော့လောရတဲ့ပုဂ္ဂိုလ်တွေကပင်လည်းပင်ပန်းလာပြီရက်တွေလည်းညလာပြီလတွေလည်းညလာပြီဆိုတော့ဒေါသလည်းဖြစ်ချင်းဖြစ်တတ်တယ်အဲ့ခါကျတော့အဲ့လိုမျိုးမတော်မလျော်တဲ့ဟာတွေနဲ့ပြုံးပြီးပြုံးပြီးဆုံမေးရင်အဲ့ဒီအကုသိုလ်ကအကျုပ်ပေးတဲ့ခါကျတော့လည်းပဲမသက်သာဘူးတဲ့ဘုန်းတော်ပေးသားဒါကြောင့်ကုသိုလ် ကုသိုလ်လုပ်တဲ့အခါမှာရှေ့ဆောင်ရှေ့ရွက်လောက်ကင်ကြရတယ်အကြည့်အကဲတကာတကမာများကကုသိုလ်ကောက်မှုပြုလိုက်တဲ့အခါမှာအော်ဒီလူဟာမျိုးမကောင်းတဲ့အမူအရာမျိုးနဲ့ပြုရင်ဒီလိုအကုသိုလ်ကျိုးတရားရှိပါလားလို့သဘောပေါက်နားလည်ပြီးတော့ချွတ်ချွတ်သားသားရင်ရင်ကြည်ကြည်တဲ့အမူအရာမျိုးနဲ့ပြောဆိုပြီးတော့လောက်ကင်ရင်အကျိုးများတယ်လို့ဒါကိုလည်းပဲတတိပေးလို့တဲ့ဒီတရားကိုဟောရတာပါပဲဘုန်းတော်ပေးစားအောင်နားလည်ကြတယ်မလားအဲရုပ်ကစွနိုင်ကြီးမှာရတဲ့အကျိုးကနားလည်တယ်မလားအဲပိဋကကြီးမှာရတဲ့အကျိုးကနားလည်တယ်မလား အဲဘယ်ဘယ်လိုဟာမျိုးကျိုးလိုချင်တယ်လဲဒီအဲရနိုင်မယ်ဆိုရင်ယကုစုနာကြီးကိုဖြစ်ရင်ပုံမကောင်းမယ်ဘူးလားသူတို့ပြောရပါဆိုရဲ့အဲ့ဒီပုဂ္ဂိုလ်တွေထဲမှာခုနအင်္ဂုရကုံလျာဒေါရဝတီမြို့ရောက်တဲ့အခါမှာလေနှစ်ပေါင်းတစ်ပေါင်းအလှရည်ဆက်လက်နဲ့မကွာသမင်းဟင်းချက်တဲ့ပုဂ္ဂိုလ်ကလူပေါင်း3000ရှိတယ်လေတတ္တဝါတို့ရဲ့လူတွေကတက်တက်က1000တန်းမှဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီအင်္ဂုရကုံသက်တထေးကြီးက အဲ့ဒီခြေကနေပြီးတော့စပြီးတော့သူ့မြို့ရောက်တဲ့အခါမှာအလှပေးတာနှစ်ပေါင်း1000တိအလှပေးတယ်ထမင်းချက်ပြုတ်တဲ့ပုဂ္ဂိုလ်ကလုံသမားတဲ့3000ရှိတယ်တဲ့ဒါဒီသူ့ရဲ့လှလှရဲ့လုပ်ငန်းကြီးကနဲပါမလားအခြားအခြားဟာတွေကအများကြီးပဲအဲ့ဒါတွေကလည်းပဲမပြောတော့ဘူးအဲ့ဒါချက်ပြုတ်သမားတောင်မှ3000ရှိတယ်တဲ့အနှစ်ပေါင်း1000တိတိစောက်ခွဲသောက်ခွဲတွေကိုလှူဒန်းတဲ့အဝတ်အထည်ကိုလှူဒန်းတယ်အဲ့ဒီဘဝကသေသွားတဲ့အခါမှာအင်္ဂုရ ပုံကဲဟာသာဝတိရနတ်ပြည်မှာအင်ကုရနန္တဆိုသွားပြီးတော့ဖြစ်တယ်အမှန်တရားအင်ကုရနန္တသွားဖြစ်တယ်မြတ်စွာဘုရားရှင်ကိုတော်မြတ်မေတော်မိနန်းကိုနှုတ်ဖုတ်စာဖို့ရန်အတွက်ကျေးဇူးစာဖို့ရန်အတွက်သာဝတိရနတ်ပြည်မှာအဘိဓမ္မာတရားသွားဟောတော်မူတဲ့အခါမှာအဲ့ဒီအင်ကုရနန္တကမြတ်စွာဘုရားရှင်ရဲ့လက်ဝဲဖယ်မှာလာပြီးထိုင်နေတယ်ဘုရားရှိမှဘုရားရှိမှအင်္ဂရဏသကအရင်ရောက်နေတယ်လက်ဝဲဖက်မှာလာထိုင်နေတယ်သောတိပြီမှာအရှင်နုရုဒ္ဒယဟန္တာကို စောတဇွန်လှူဖို့တဲ့ကုသိုလ်ကံရုပ်သိသွားတဲ့အခါမှာနတ်ပြည်မှာသွားဖြစ်နေတဲ့အိန္ဒကနန္တာဆိုတာကမြတ်စွာဘုရားရှင်ရဲ့လက်ရဖက်မှာလက်ရဖက်မှာသွားထိုင်နေတယ်အင်္ဂုရကလက်ဝဲအိန္ဒကနန္တာကလက်ရမှာသွားထိုင်နေတယ်တဲ့အင်္ဂုအိန္ဒကနန္တာကအရှင်သုရတယဟန်ကိုစွန်တဇွန်းပဲလှူခဲ့ဘူးတယ်အဲ့ဒီကုသိုလ်ကြောင့်သူဘာဖြစ်သွားတယ်လဲနတ်ပြည်မှာနန္တာသွားဖြစ်နေတယ်နော်အဲ့တော့ အဲ့လိုထိုင်နေရင်ပဲမြတ်စွာဘုရားရှင်လည်းပဲအဘိဓမ္မာတရားဟောခါနေကြတော့တသံသောစัจ java လာတက်ကနေပြီးတော့တကုတ်ကြီးတဲ့နန္ဒီဗိမာတွေလာတဲ့အခါမှာအိန္ဒကခေါ်တဲ့နန္ဒကသူ့နေမြဲတိုင်းနေရာမှာပဲနေတယ်အခြားတနေရာသို့ပြောင်းရွှေ့ပြီးတော့မသွားရဘူးလေအင်ကူရနန္ဒကြတော့တကုတ်ကြီးတဲ့နန္ဒီလာခါကြတော့နေရာတွေပြောင်းပြောင်းတော့နောက်ဆုတ်ဆုတ်ဆုတ်ဆုတ်သွားသွားလိုက်လိုက်တာဟာဘုရားရှင်နဲ့ဆက်နှစ်ယူစနာကွာသွားတယ်တဲ့အဲ့ဒါလေးမှန်တာအင်ကူရနန္ဒကနေရာတွေပိတ်ပိတ်တော့ဆုတ်ဆုတ်သွားလိုက်တာ ဘုရားရှင်နဲ့တစ်ဆက်နှစ်ယူဇနာကွာပါတယ်တာဝရရနတ်ပြည်ကြီးမှာသူ့ရဲ့ရှိကနန်းနန်းနေပြန်ပါတယ်တကုတ်ကြီးတဲ့နန်းပြန်ပါတယ်ဆက်နှစ်ယူဇနာပြပြနေတယ်ခုနကအိန္ဒကနန်းသားကြတော့ဘုရားရှင်မှာပဲနေတယ်ဘယ်သူကမှသူနေရာပေးစရာမလိုဘူးအဲ့ဒီနန်းသားနှစ်ဦးကထုတ်ချကြမြတ်စွာဘုရားသိတော်မူတဲ့အတွက်ကြောင့်မို့တရားနာနေကြတဲ့နတ်ပြမာတွေအသိဉာဏ်ဖြစ်စေလိုတဲ့ဆန္ဒရှိတော်မူလို့သူနဲ့အလှမ်းဝေးနေတဲ့ဆနေယူဇနာမှာနေတဲ့အင်္ဂုရနာသကိုဖះခေါ်လိုက်တယ်အနိကိုခေါ်လိုက်တယ်အနိကိုခေါ်ပြီးတော့ အင်္ဂုရနန္တာခုနကအိန္ဒကနန္ဒနဲ့သင်အတူငါဖះရှိမှထိုင်နေတယ်အိန္ဒကနန္ဒကတော့ပြနေရတရွေ့မှမရွှေ့ပဲနဲ့နေမြဲတဲ့နေရာမှာ ထိုင်ပြီးတော့တရားနာနိုင်တယ်သင်အင်္ဂုရနန္ဒကရွှေ့ငါဖះရှိရနေပြီးရွှေ့သွားလိုက်ရတာဟုတ်စနိဒနာဒီဝေးပြီးတော့သွားတယ်ဘာကြောင့်ဒီလိုဖြစ်သွားတာတုံးလို့ဖះကမိတဲ့ခါကျတော့မြတ်စွာဘုရားပြတယ်ပြီးတော့ဒေါရဝတိမြို့မှာအင်္ဂုရကုံကတထေကြီးဖြစ်စဉ်ကာလတုန်းကအနှစ်တသောတီတီအလှူရည်ဆက်လက်နေ ခန္ဓာညာဆိုလည်းပဲဖျားရိပ်ပြီးတော့မြတ်ရဲ့အလှူကိုအလှူခံလာတဲ့ပုဂ္ဂိုလ်တွေဟာသီလရှိသူတယောက်မှမရှိဘူးဒုသီလကြီးပဲအနှစ်တစ်ပေါင်းလှူဒါန်းလာတဲ့အလှူမှာသူ့အလှူခံတွေဟာဒုသီလကြီးပဲသီလရှိတဲ့ပုဂ္ဂိုလ်မရှိဘူးအလှူခံပုဂ္ဂိုလ်တွေဒါရတပည့်တော်များနတ်ပြည်မှာလာပြီးဖျားညတ်တော့လည်းပဲတကုံးငယ်ကြောင်းပါဗျာတဲ့ဒါရတပည့်တော်ကဒီကနေရာရွှေ့ရွှေ့ရွှေ့ရွှေ့ပြီးတော့ပြေးသွားပါလေဗျာလို့ရှောက်တယ်အိန္ဒဂန္ဓနာကိုဖျားကပြန်ပေးတယ်သင်္ကားကိုဘာဖြစ်လို့နေရာမှာပြေးရတာတုံးဆိုတော့တပည့်တော်က အရှင်နုရတယဟန်တော်ဆုံးတဆုံးထုတ်ခဲ့ပူးပါတယ်ဗျာအဲ့ဒီကုသိုလ်ကံကြောင့်တပည့်တော်ကဒီမှာအိန္ဒကနန္ဒလာဖြစ်ပါတယ်တပည့်တော်မှာရရှိတဲ့စီတဲ့ဥစ္စာကအမတန်မှကြည်ကြအမတန်မှခန္ဓာအချမ်းအချမ်းသောနန္ဒီဗြဟ္မာတွေထက်တပည့်တော်ကပို့ပြီးတော့တကုတ်ကြည့်ကြောင်းပါဗျာဒါကြောင့်တပည့်တော်နေရာမပေးပဲနဲ့ဒီနေရာမှာထိုင်မြဲတိုင်းထိုင်ပြီးတော့ဖျက်ရှင်ပြဖို့နိုင်ရပါတယ်ဗျာဒီလျှောက်တယ်ဆိုလိုရင်းမှန်ကားတော့ဖြင့်သာသနာတွင်ကုသိုလ်နဲ့သာသနာပါကုသိုလ်နှစ်ခုရှင်ပြိုင်လိုက်တဲ့အခါမှာဘယ်ကုသိုလ်ကအထက်တန်းရောက်သွားသလဲ ဩသာသနာတွင်ကုသိုလ်သာသနာတွင်ကုသိုလ်ဆွတ်တဆုံးလှူရတဲ့ကုသိုလ်ပြီးဖြစ်ငန်းသောလည်းပဲတရားအသိဉာဏ်ပညာနဲ့အခြေခံပြီးလှူလိုက်ရတဲ့အခါမှာလှူခံပုဂ္ဂိုလ်ကလည်းသီလစင်ကြတဲ့ပုဂ္ဂိုလ်ဖြစ်ရင်အကျိုးမများပဲဘူးလားနော်တအင်္ဂုရကုံသကြီးများကြတော့နှစ်တသောင်းတီတီလှူရငါတော့လည်းပဲဒုတိလတွေဖြစ်တဲ့အတွက်ကြောင့်မဟုတ်တကုတ်နေတယ်ဘုံတို့ပြေသားဟုတ်တယ်မလားဟိုတရားလာတဲ့ခါကျဖိုးတချို့ဟောနောက်ကနေရာလေးရွေ့ပြီးတော့ထိုင်တယ်တချို့ကရှေ့ကနေရာလေးရွေ့ပြီးတော့ထိုင်တယ်ဟိုနောက်ကနေရာရွေ့ရွေ့ရွေ့ထိုင်ထိုင်သွားတာပုဂ္ဂိုလ်တွေကဘာကြောက်ပါလဲအဲ့ဒါကိုယ့်ကိုယ်ပြောတော့ ဟုတ်တယ်မလားနော်ကိုယ့်ကိုပြောတော့ကိုယ့်ကိုပြောတော့ဟုတ်တယ်မလားအေးအဲ့ဒါအဲ့ဒါမှတ်ထားပေါ့အေးဒါကြောင့်သာသနာတွင်ကုသိုလ်နဲ့သာသနာပကုသိုလ်ဆိုတာဒီလိုခြားနာချက်ရှိတယ်သာသနာပကုသိုလ်မှာပေးလို့ရတဲ့ဒါနကုသိုလ်တွေကအလှခံပုဂ္ဂိုလ်တွေကဒုတိလတွေဖြစ်တဲ့အတွက်ကြောင့်အကျိုးကရနေတယ်သာသနာတွင်ကုသိုလ်မှာသီလဝန္တပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ကြောင့်အကျိုးကရများတယ်တို့မြတ်စွာဘုရားရှင်သာသနာတော်နဲ့တွေ့ရတာအမတန်မှကံကောင်းတာပဲတို့ဘာပဲလူလူဘာပဲတန်းတန်း လှူဒန်းများအကျိုးအမတန်များတယ်ဆိုတော့မိမိတို့လှူဒန်းတဲ့များကုသိုလ်ကောင်းကုသိုလ်ကောင်းမှုတွေပေါ်မှာဝမ်းသာဝမ်းမြောက်ဖြစ်ဖို့ပါပဲဘုန်းတော်ပြည်သားနော်ဒါကြောင့်မို့ဘုန်းတော်သာသနာ့ဘင်းခါမှာလူဖျားတာအမတန်မှကြိုကြီးတယ်ဒါနာလည်းထက်တဲ့ဒါနာပြုရတယ်သီလလည်းထက်တဲ့ဒါနာဆောင်တရားတယ်ဘောနာကမ္မဋ္ဌာန်းတရားထက်တဲ့ဒါနာပွားများအထုကြရတယ်အဲ့ဒါအမတန်မှအဆင်ပြေတယ်ဒါကြောင့်ရှိကုသတုတ်တုတ်ပြီးတော့သွားကိုလိုအပ်တယ်နောက်ကိုမဆိုးရဘူးဘုန်းတော်ပြည်သားဒါကြောင့်သာသနာ့ဘင်းကုသိုလ်ကအလွန်တရာကြိုများတယ်ဆိုတာကိုအဲ့ဒီကမြတ်စွာဘုရားဟောတော်မူတာပါပဲဒါကြောင့် ဝိစေယဒါနန္တတပ္ပဘုရားကဝိစေယဒါနန္တတပ္ပအလှူဒါနကုသိုလ်ပြုရင်ရွေးချယ်ပြီးတော့လှူပါအလှူကံပုဂ္ဂိုလ်များသီလဝန္တသီလသမာဓိပညာစရှိတဲ့အလွန်တရာမွန်မြတ်တဲ့တရားတွေရှိတဲ့ပုဂ္ဂိုလ်ကိုလှူဒန်းရရင်အကျိုးများတယ်တဲ့ဒါကြောင့်မို့အကျိုးကိုလိုရင် အလှူကံပုဂ္ဂိုလ်ဘာလို့ရတယ်လဲရွေးချယ်ရတယ်တချို့ပုဂ္ဂိုလ်ကပြောတယ်တို့ရတော့ပြင်လဲလှူလိုက်တာပါပဲဘာမှမရွေးချယ်ဘူးရွေးချယ်စရာမလိုပါဘူးတဲ့ အဲ့ဒါတချို့ကဒါမှရွိတ်ခဲသိတဲ့အခါမှလည်းပဲဘာလို့ရသလဲရွိတ်ခဲရတယ်မရွိတ်ခဲပဲနဲ့ရတဲ့အခါမှလည်းပဲရွိတ်ခဲစရာမလိုပါဘူးနော်ဒါကြောင့်မို့ဒါကုသိုလ်ပြုတဲ့အခါမှတဒါပညာအမတန်ရိပ်ကြည့်တယ်တဒါနဲ့ပညာတွဲလျက်ရှိတယ်တဒါတရားကလွန်ကဲသွားပြန်ရင်လည်းပဲအကျိုးနဲ့တတ်တယ်မကြည်ညိုသေးတဲ့ပုဂ္ဂိုလ်တွေကိုသွားပြီးတော့ကြည်ညိုနေပြန်ရင်လည်းအကျိုးနဲ့တတ်တယ်ပညာလွန်ကဲသွားပြန်ရင်လည်းပဲစင်းလဲသွားတာတဲ့ဆင်ကျင်တို့တရားတွေလွန်ကဲပြီးတော့တမျိုးတပုံဖြစ်သွားတာတဲ့အကျဉ်းညိုပြတ်သွားတာတဲ့ဒါကြောင့်တရားနဲ့ပညာနှစ်ပါး ညှိမျှပြီးတော့သွားရင်ကျိုးများတယ်ပညာကတရားကိုထိမ့်သွားရတယ်ဘုန်းတော်ပြေးသားဒါကြောင့်ဒါနပန်တပွဲပဲလူလူရေတခွက်ပဲလူလူဆောင်းဆွန်းတပွဲပဲဆွန်းတစွန်းပဲလူလူပန်တပွဲရေတခွက်ဆွန်းတစွန်းလှူတဲ့ကုသိုလ်ကတရားပညာအောက်ကောင်းစွာနဲ့လှူဒါန်းလိုက်ရင်သာသနာတွေကုသိုလ်လည်းဖြစ်မယ်ဆိုရင်ကိုယ်အလိုရှိတဲ့ကျိုးတဲ့သာလွန်တဲ့ကျိုးကိုရစေနိုင်တယ်ခုနကအသက်ရှတထေကြီးရဲ့အိမ်ကိုညွှန်ကြားတဲ့အချုပ်သမားရဲ့ဒီရေကစုနာကြီးဖြစ်ပုံကိုမြင်တယ်မို့လား စိတ်ဓာတ်ကကြည့်အကျိုးမများပဲဘူးလားအေးစိတ်ကောက်ရှင်အကျိုးများတယ်ပိဋကကြီးကိုကြည့်အကျိုးမနည်းပဲဘူးလားအေးဒါကြောင့်မို့ကုသိုလ်ကောက်မှုပြုတိုင်းပြုတိုင်းမှာဆင်ခြင်တို့တရားရှိပြီးတော့ဥဆောင်ဥရလောက်ကြတဲ့တရားဓမ္မများကအဲချိုးသားတဲ့စကားတွေကိုပြောဖို့နုညံ့တဲ့သိမ့်မွေးတဲ့ကိုယ်အမှုရာနဲ့ပြောဖို့စိုးဖို့လောက်ကိုကင်ဖို့အများအတွက်လောက်ရတယ်ဆိုဆိုတဲ့ခါကျတော့လည်းတခါတော့ပင်မလာတတ်တယ်အချို့မကြတဲ့ခါဆင်ခြင်လည်းပဲတခါတခါអော်လိုက်တတ်တယ်ငေါ်လိုက်တတ်တယ်ဖြစ်တတ်တယ်တခါတလေတခါတလေဖြစ်တာတော့ထားလိုက် တခါတလေတခါတလေတခါတလေမြတ်ရင်ကောင်းပါမလားအေးမကောင်းဘူးမကောင်းဘူးနော်မကောင်းဘူးအဲသစ်တုံးကြီးဟာဘလောက်ပဲကြီးစေကမူရေထက်ကိုချလိုက်ရင်မမြုပ်ဘူးပေါ်နေတာပါပဲဘုန်းတော်ပြေသာသဲလုံးလေးကဘလောက်ပဲသေးသေးဘလောက်ပဲငယ်ငယ်ရေထက်ချလိုက်ရင်ဖြစ်တယ်လေမြုပ်သွားတာပါပဲအကုသိုလ်ဆိုတာဟာမကောင်းတဲ့ကျုပ်ကတာပိတ်တတ်တဲ့တွေ့ကြမှုအဲ့ဒီအကုသိုလ်ဆိုတဲ့တရားမျိုးကိုရှောင်ရှားနေတဲ့များရှောင်ရှားပြီးတော့ကုသိုလ်ဆိုတဲ့တရားကိုဆောင်ပွားနေတဲ့များဆောင်ပွားရပြီလင် လက်ရှိဘဝအချိန်တွေကနေပြီးတော့သာလွန်ကောင်းမွန်တဲ့ဘဝတွေမှာခန္ဓာအစဉ်ဖြစ်ပြီးတော့မိမိရှေ့ကပြုခတ်တဲ့များသောဒါနကုသိုလ်ရှေ့ကပြုခတ်တဲ့များသောဒါနကုသိုလ်ရှေ့ကပြုခတ်တဲ့များသောသီလကုသိုလ်ရှေ့ကပြုခတ်တဲ့များသောဘာဝနာကုသိုလ်များနဲ့တကွဂနေပြုတဲ့ဒါနသီလဘာဝနာကုသိုလ်တွေပါအပါဝင်ပြုပြုသမျှသောဒါနသီလဘာဝနာကုသိုလ်တို့ကြောင့်ဖြစ်လျက်ဘဝသံတရားမှာအောက်တန်တော့တမကြတဲ့ဘဝတွေမှာခန္ဓာအစဉ်ဖြစ်ရပြီးနောက်ဆုံး နိဗ္ဗာန်ရတဲ့ဘဝအထိဩနာတိဒုက္ခပိကကင်းတဲ့အငိတ္တနိဗ္ဗာန်တရားတို့တရားများကိုအလွန်ဆုံးဒုတိယဘဝမှာအလုံးနိဗ္ဗာန်ကိုမြတ်မပြုနိုင်ကြပါစေကုန်သတည်းကဲရေစချပေးမယ်အလုံးဝမ်းမြေဝါသာလိုက်ဆိုကြအရှင်ဖယားတပည့်တော်တို့သည်အကြံပြုက အကျိုးရဟုလက်ခံယုံကြည်သိမြင်တတ်သောကမ္မသက္ကတသမ္မာဒိဋ္ဌိဉာဏ်ကိုလက်ကင်ထား၍တန်တရာဝဆင်းရဲမှလုံမြောက်ရအမှန်ဉာဏ်နိဗ္ဗာန်ကိုရည်တန်တောင့်တာ၍တပည့်တော်တို့သည် ဤကျောင်းတိုင်၌သံဃာတော်ရှင်များအတွေ့တနှစ်ပလုံးပစ္စည်းလေးပါးကိုတရားကြည်ဖြူဘိလူပါကုန်ဤအရှင်ဘုရားဘုမတပါဆယ်ရက်တိုင်တိုင်တတိတော်တို့သည်အာယုံစွန်နေစွန်တို့ကိုသံဃာတော်ရှင်များအား၎င်း ယောဂီသူတော်စင်တို့အား၎င်းမောမြတ်သောဆုံးခဲ့ပွဲဘောဇင်ကျုပ်ခင်ရတာအဖျားဖျားတို့ကိုတရားကြည်ပြုပိတ်လူပါကိုဤအရှင်ဘုရားဘုမတပါတတိတော်တို့သည်ဆယ်ရက်တိုင်တိုင်တတိပဋ္ဌာန်ဝိပဿနာတရားကို နိဗ္ဗာန်ကိုမျှော်မှန်း၍ဆယ်ရတိုင်တိုင်ပွားများအထုပါကိုဤအရှင်ဘုရားထုံမတပါသာသနာရေးနဲ့စာ၍ဝေယဝိသကုသိုလ်များကိုလည်းနိဗ္ဗာန်ကိုရည်မှန်း၍တတိတော်တို့သည်ပြုလို့အပိကြပါကုန်၏ အရှင်ဘုရားဤသို့တပိတော်တို့သည်လူတခသမျှသောဒါနကုသိုလ်စောက်ကြီးခသမျှသောသီလကုသိုလ်ပွားများခသမျှသောဘာဝနာကုသိုလ်စေတနာကံသည်အာသဝကိလေသာတို့၏ကိုယ်ဟာကုန်ရောက်ဖြင့်သောမဉ္ဇဏ်ဘုံဉ္ဇဏ် နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုရပါလို့ဤအရှင်ဘုရားဤကောင်းမှုတို့ကြောင့်ပင်တပည့်တော်တို့သည်တန်တရား၌ကျင်လျာသည်ရှိသောတပည့်တော်တို့ပိုင်ဆိုင်သမျှအသက်ရှိအသက်မဲ့ပစ္စည်းဥစ္စာယာတနာမှန်သမျှကိုရေဘိမိဘိ မင်းဆိုဘေးတခိုးဓမြဘေးအမွေကံသာသမီဆိုဘေးတို့မှလွန်မြောက်ရပါလို့ဤအရှင်ဘုရားဧကမှုကြောင့်ပင်တတိတော်တို့သည်96ဖြာ98ဖြာဒီယောဂါတို့မှလောကင်းကြလျက်ပြောသမျှဟုတ်မှန်လောသမျှမှန်ကံ ယံစီသမျှအစသာအရာရာအောင်မြင်ရပါလို့ဤအရှင်ဖယားထုံမတပါပဒေသာပင်များကိုလည်းဤကြောင်းတိုင်းသံဃာတော်ရှင်များများအတွက်အလုံးရှိသလိုအသုံးပြုဖို့ယံတရားကြည်ပြုပြည့်လူပါကိုဤအရှင်ဖယားထုံမတပါ ဤဝတ္ထုငွေတို့မှဖြစ်ပေါ်လာသောဉာဏ်တော်တို့အားအစာတိလောယာယပစ္စည်းလေးပါးကိုတပိယကရကထံအနံ၍ကရာကြည်ပြုသိလူပါတော်ဤအရှင်ဖရာဤကောင်းမှုကြောင့်လေတတိတော်တို့သည်ဩနာသေးရေဒုက္ခဘေးတော်မှ လွန်မြောက်ရန်အမှန်ဉာဏ်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုရပါလို့ဤအရှင်ဘုရားဤကမှုကုသဝေစုကိုအကျွန်ုပ်တို့ဤဤဘဝရှိဘဝတောသခတ်မြတ်သောယေစုကြည်မာမိဘဘုရားဆရာသမားဖေမျိုးညာတိ မိတ်ဆွေသင်္ခါတို့အားအမျှအမျှဝိဝေပါကုန်၏ကျွန်ုပ်တို့ဤကိုယ်ဆောင်နှံအိမ်ဆောင်နှံမြို့ဆောင်နှံနယ်ဆောင်နှံသာသနာတော်ဆောင်နှံဤခန့်တော်မြိုင်သာသနာရိပ်သာဆောင်နှံလောကကိုဆောက်ရှောက်တော်နှံတရားမင်းယမမင်း မြမာမင်းအစရှိသောနတ်ပေါင်းတို့အားအမြအမြတို့ဝေပါကုန်၏အထက်ဘဝက်အောက်အဝေစီနန္တိစัจ java လာဖီလာထုတ်ခြင်းအကျွင်းမရှိလောကမှာရှိကြကုန်သောလုံးစုံများစွာလူနာမြမကတ္တဝအနန္တ ပုဂ္ဂိုလ်ဟူသမျှတို့အားအမြအမြသိဝေပါကုန်၏အထူးအားဖြင့်ဤကြောင့်တိုင်သို့ယခုရရှိနေကြသောလူပရိသတ်အပေါင်းနတ်ပရိသတ်ပေါင်းတို့အားအမြပိဝေပါကုန်၏အမြပိဝေပါကုန်၏အမြပိဝေပါကုန်၏အလုံးသောတတ္တဝါပေါင်းတို့သည် ဧကမှုဧအဘုဘာကကိုအလှရှင်ဖြစ်သောကျွန်ုပ်တို့နှင့်ထတုထမြရကြ၍ကိုယ်စိတ်နှဖျားချမ်းသာကြပါစေအာလောကြံကြသမျှ